ယနေ့သာသနာတော်နှစ်2560ပြည့်နှစ်ကောဇာတိဂရိ1388ခုနှစ်နေုံလာဇန်2ရက်ခရစ်နှစ်2016ခုနှစ်ဇွန်လ9ရက်အင်္ဂါနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီဆန်ငေးပရိယေစီတီဒေါက်တာဦးမောင်မောင်ဒေါ်မေယုသမီးမချုတင်မောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤငါရဲ့အချိန်ပြည့်မဟာတတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာလာရောက်ပြီးတော့အားထုတ်ကြတယ်ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ တတိပဒံဂုံကြီးပြတရားတော်များဖြစ်ပါတယ်ဒီတရားတော်ကိုတတိပဌာနာသုတ်တံဒေသနာတော်ကြီးကိုအခြေခံထားပြီးတော့မူရင်းထားပြီးတော့ယောဂီများနဲ့တင့်လျော်တဲ့ဒေသနာများကိုပဲထုံနှုတ်ပြီးတော့ဟောကြားပေးနေတာဖြစ်ပါတယ်အဲဒီတတိပဌာနာသုတ်တံဒေသနာတော်မှာမြတ်စွာဘုရားက အပိုင်း20နဲ့တပိုင်း20နဲ့တကန္တဟောကြားပေးပါအဲ့ဒီတွေကနေပြီးတော့အခုဘုန်းကြီးကဣရိယာပဋ္ဌာပိုင်းလေးကိုဘုန်းကြီးပြောနေတာဖြစ်ပါဣရိယာပဋ္ဌာပိုင်းမှာကိစ္စတော်ဝါကိစ္စမိတိပဇာနာတိသွားရင်သွားတယ်သွားတယ်လို့သိအောင်ရှုတဲ့သွားမှန်သိအောင်ရှုရ ထိတုံးဝါထိတုံးမိတိပဇာနာတိရက်တဲ့ကံမှာလည်းပဲရက်တဲ့အမူအရာလေးကိုသိအောင်ရှုရက်နေတာလေးကိုသိအောင်ရှုပါသိတဲ့ကံမှာလည်းပဲတာမန်ပဂရိပုဂ္ဂိုလ်ရဲ့အတိမျိုးမဟုတ်ဘူးယောဂီရဲ့အတိပေါ့ဘုရားမင်းညာပြောခဲ့တယ်ဝိတေသေနပတ္တိတိဝိပဿနာထူးထူးခြားခြားသိအောင်ရှုတာဝိပဿနာလို့ပြောခဲ့တယ် ဝိနာပညာတိတဘာဝမေဝပတ္တိတိဝိပဒနာပညာနဲ့ပရမတ်ကွဲအောင်ကွာအောင်ရှုနေတာဝိပဒနာဝိဝိဒာအိစ္ဆာရိအာကာရေနပတ္တိတိဝိပဒနာအိစ္ဆာဇာသောအချင်းယဒုက္ခဇာသောအချင်းယနတ္တဇာသောအချင်းယပေါ့အဲလိုအနိစ္စဒုက္ခအနတ္တ တနည်းပြောရရင်မမြဲတဲ့သဘောဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်တဲ့သဘောအဲ့ဒီသဘောတွေကိုသိချာမြင်အောင်ရှုနေတာဝိပဿနာဆိုတော့ယနေ့ဘုန်းကြီးတို့ယောဂီများရှုနေတာတာမန်တိပဂရိအတိတဲ့ထူးထူးခြားခြားတကယ့်ကိုပရမတ်သဘောတွေကိုသိအောင်မြင်အောင်ရှုအဲ့ဒီပရမတ်သဘောလေးတွေရဲ့ ပေါ်ပြီးပြောက်သွားလို့မမြဲတဲ့သဘောပေါ်ပြောက်ဖြစ်ပြနေလို့ဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်လို့အဆိုးမရတဲ့သဘောဒီသဘောလေးတွေကိုမြင်အောင်သိအောင်ရှုနေတာမသိသေးလည်းပဲကိုကသိအောင်ကြိုးစားပြီးရှုနေတယ်မြင်အောင်သိချာကြိုးစားပြီးရှုနေတယ်ဉာဏ်နဲ့ရှုမှတ်နေတယ်ဝိပဿနာလမ်းဆိုတာဉာဏ်လမ်းဖြစ်ပါတယ် မြတ်စွာဘုရားကသူ့ရဲ့သာသနာတော်မှာကံလန်းဇံလန်းဉာဏ်လန်းဆိုပြီးတော့လမ်း၃မျိုးပြထားပါတယ်။အဲဒီမှာလမ်းစဉ်၃မျိုးထဲမှာကံလန်းဆိုတာကဒါနကောင်းမှုသီလကောင်းမှုတွေစောင့်တည်စောင့်တည်သီလတွေဒါနတွေပြုသီလတွေစောင့်ဒါကံလန်းခေါ်ပါတယ်။ဇံလန်းဆိုတာကတော့သီလကိုစင်ကြယ်စွာစောင့်ထိန်ပြီးတော့စင်ကြယ်နေတဲ့သီလအခြေခံပြီးတော့ သမထဘာဝနာတွေပွားနေတာဒါကဇန်လန်းလို့ခေါ်ပါတယ်ဉာဏ်လန်းဆိုတာကတော့ယနေ့ဘုန်းကြီးတို့ဒီမာသတိပဋ္ဌာန်ဝိပဿနာတရားတွေကို ရှုပွားအားထုတ်နေတာဉာဏ်လန်းကိုပါတယ်ဉာဏ်လန်းဆိုတာကတော့စိတ်လေးတည်ငြိမ်ုံလေးတွေရှုနေတာမဟုတ်ဘဲနဲ့သိအောင်ရှုတာ ဘာဖြစ်အောင်ရှုတာလဲသိအောင်ရှုတာခန္ဓာကိုသိချင်ရှုရှုတဲ့အခါမှာလည်းပဲမိမိခန္ဓာကိုပဲမိမိရှုနေတာခန္ဓာရဲ့အကြောင်းသိအောင်မို့ဘာအကြောင်းသိအောင်မို့လဲခန္ဓာရဲ့အကြောင်းကိုကိုမိမိတို့သိအောင်ရှုနေတာရှုတဲ့အခါမှာလည်းပဲသိအောင်ရှုတဲ့အခါမှာလည်းပဲသူတစ်ပါးခန္ဓာလားမိမိခန္ဓာလားမိမိခန္ဓာပါဗျာအေးမိမိခန္ဓာအကြောင်းသိအောင်ရှုတာ အတုခန္ဓာကြောင့်မှမဟုတ်ဒါကြောင့်မို့ကိုယ့်ရဲ့စိတ်ကလေးဟာမိမိရဲ့ခန္ဓာပေါ်မှာပဲစိတ်လေးနေအောင်ကြိုးစားပြီးရှုရမြတ်စွာဘုရားပြောတဲ့တမာရင်ဘိကဝေဘာဝေထဆိုတာတမာရီဖြစ်ဖို့ဆိုတာကိုယ့်ရဲ့ရှုခံအာယုံဖြစ်တဲ့ခန္ဓာပေါ်မှာစိတ်ကလေးတည်နေရစိတ်ကလေးကကိုယ်ခန္ဓာပေါ်မှာကိုမြင်နေရအဲဒီမှာမြင်နေတဲ့အခါကျတော့မှခန္ဓာကြီးရဲ့အကြောင်းတွေသိလာတယ် သူ့ရဲ့တဘာဝလက္ခဏာတွေသိလာတယ်သင်္ခတလက္ခဏာတွေသိလာတယ်တာမင်ညလက္ခဏာတွေသိလာတယ်တဘာဝလက္ခဏာဆိုတာအများဆိုင်သဘောအလုံးမှာဒီတဘာဝလက္ခဏာတွေအကုန်ရှိတယ်သဘောလေးတွေတရားရှုကြည့်နေရင်သူ့ရဲ့သဘောလေးတွေမြင်အောင်ရှုရဘုန်းကြီးတို့ ယောဂီတွေကိုတရားမေးတယ်တရားစစ်တယ်ဆိုတာရှိပါတယ်မေးတယ်ဆိုတာတခြားကိုမေးနေတာ မဟုတ်ပါဘူးရှုမှတ်ပုံလေးရှုနိုင်ပြီလားရှုတတ်ပြီလားရှုလို့ရပြီလားစိတ်တရောတည်ငြိမ်မှုတွေဖြစ်ပြီလားဒါလေးကိုမေးနေတာအဲဒီလိုမေးတဲ့အခါမှာယောဂီရဲ့ပြောတဲ့စကားကို ကမ္မထမ်းဆရာကသေချာနားထောင်ထား အဲ့လိုနားထောင်ထားပြီးတော့မှသူဟာသူပြောတဲ့စကားတွေဟာတကယ်ကိုတတိတမာတိနဲ့စက်တဲ့စကားလားပညာနဲ့စက်တဲ့စကားလားသိချင်နားထောင်ပါအဲ့လိုသိချင်နားထောင်တဲ့အခါမှာယောဂီကသူ့ရဲ့အတွေ့ကိုသူပြောမယ်ရှင်ဗျာတပည့်တော်ရှုမှတ်နေတယ် ရှင်ပြတို့ညွှန်ကြားတဲ့အတိုင်းတပည့်တို့ရှုမှတ်နေတယ်။ဖောင်းတာပိန်တာလေးရှုနေတယ်။ဒါပေမဲ့စိတ်ကဖောင်းမှုပိန်မှုတိအောင်ကြာကြာမနေဘူးဗျာ။စိတ်တွေဘယ်ရောက်သွားမှမသိဘူး။စိတ်တွေလွန့်သွားတယ်။စိတ်တွေပြန်သွားတယ်။သို့မဟုတ်တပည့်တို့ရှုတော့ရှုနေတယ်ဗျာ။မထင်ရှားဘူး။တခါတလေမတင်ရှားတဲ့ခါကျတော့စိတ်တွေကဘေးကိုပြန်သွားပြန်တယ် သို့မဟုတ်တပိတော့ခန္ဓာကိုယ်ကြီးကအောက်ပိုင်းလေပိုင်းထက်ပိုင်းကဝေဒနာတွေလာနေတယ်ဒါကြောင့်မို့ဝေဒနာတွေပဲရှုရပြန်တယ်အဲလိုမရှုနိုင်တဲ့အတွက်ကြောင့်မို့ပညာရဆောင်ထပ်ထပ်ပြောင်းရရင် ပြောင်းရတာလေးတွေကိုဖြစ်တာလေးတွေကိုကိုပြောနေရတယ်အဲလိုပြောတာတွေကိုဘုန်းကြီးတို့ကတေချာစူးစိုက်ပြီးနားထောင်ကြည့်ပြီးတော့သူဟာတရားပေါ်မှာတကယ်အာယုံစိုက်ပြီးရှုနေတဲ့ပုဂ္ဂိုလ် သို့မဟုတ်မဟုတ်ဘူးထိုင်ပြီးတော့သူ့ဟာသူအတွေးနဲ့ပဲထိုင်နေတဲ့ပုဂ္ဂိုလ်အမြဲတမ်းစိတ်တွေကိုလွတ်ပြေးထားတဲ့ပုဂ္ဂိုလ်ဒါဘုန်းကြီးကြီးကနေခွင့်နာထောင်နေအဲ့ဒီယောဂီကတေချာစူးစိုက်ပြီးရှုတဲ့ပုဂ္ဂိုလ်ကြတော့အခုပြောတဲ့စိတ်လွတ်နေတာလည်းသိတယ်သိလားဘယ်မှမသိဘူးနောက်သိလားနောက်ပြီးတော့စိတ်လေးဟာတဖြည်းဖြည်းနဲ့ရှုနိုင်လာတယ် အထွက်နည်းသွားတာနဲ့မှတ်ချက်ကများလာတယ်မှတ်ချက်နည်းနေရင်အထွက်များနေတယ်မှတ်နိုင်တာနည်းရင်အထွက်ကစိတ်ထွက်တာများတယ်စိတ်ထွက်တာနည်းရင်မှတ်နိုင်တာများအဲလိုရှုမှတ်မှုလေးတွေများလာတဲ့အခါတပည့်တော်ဖောက်မှုပေမှုအာယုံပေါ်မှာတပည့်တော်ဘလောက်ကြာကြာလေးမှတ်နိုင်သွားပြီအဲလိုဆိုရင်ဘာတွေသိလဲဆိုဘာမှတော့မသိသေးဘူးဖောင်းနေဆိုရင်ဘယ်ကြီးဖောင်းတာသိတယ်ပိန်နေဆိုရင်ဘယ်ကြီးပိန်တာသိတယ် အဲ့ဒါလောက်ဆိုရင်ယောဂီရဲ့စိတ်ဟာဒီပုံမှာနေတာလေးတွေတော်များလာပြီတတိတမာရီလေးဖြစ်စားပေါ့အဲ့ဒီလိုအချိန်လေးမှာယောဂီပုဂ္ဂိုလ်ဟာတတိတမာရီလေးဖြစ်စားအဲ့ဒီဖြစ်စားအချိန်ဟာယောဂီကအတန်လေးကြားလိုက်တာနဲ့ဒိန်ဆိုလန့်လန့်သွားတာအတန်လေးကြားလိုက်တာနဲ့လူကိုကင်လှုပ်လိုက်တယ်လို့တခါလေးထိတ်လန့်သွားတာနဲ့အဲ့ဒါတတိအားကြီးကောင်း ကောင်းစာဖြစ်လာတမာရီအားရီကောင်းစာဖြစ်အဲ့ဒီအချိန်ကို ကပ္ပန်းဆရာကတေးချရှုခိုင်းတစေချရှုခိုင်းကိုကလည်းရှင်းကနေပြီးတော့ဒီလိုဖြစ်လိမ့်မယ်ပြောပြလမ်းကြောင်းလေးတွေဖြောင့်ပြီးအဲ့ဒီခါကျတော့မှယောဂီကဖောင်းနေဆိုရင်တပည့်တော်ဘယ်လိုတွေ့လာလဲတင်းကလာပိန်နေဆိုရင်ရောချသွားတယ်ဟောသိလာပြီဒါအမှန်ကိုသိလာသို့သောကပညာဆိုတဲ့ဗိုက်ကြီးဆိုတဲ့တရားပြောက်သွားပြီ ပရမတ်ဆိုတဲ့အဲ့ဒီမှာတင်းသဘောလေးတွေတွေ့လာပြီရောသဘောလေးတွေတွေ့လာအဲ့ဒီလိုတွေ့လာပြီဆိုရင်ဒီပုဂ္ဂိုလ်တဘာဝလက္ခဏာတွေ့လာပြီဘာလက္ခဏာကိုတွေ့တာလဲတဘာဝလက္ခဏာဝေဒနာလေးတွေရှုတဲ့အခါမှာလည်းပဲဒီလိုပဲအောက်ပိုင်းကပူတာလေးသိလိုက်အေးတာလေးသိလိုက်တင်းတာလေးသိလိုက်ရောတာလေးသိလိုက်မာတာလေးသိလိုက်ဒီလိုသိနေတာဒါသဘာဝလက္ခဏာပဲရှုတိုင်းရှုတိုင်းတင်မနဲ့ကြမ်းနဲ့ထိတဲ့နေရာဆိုမာနေတဲ့သဘောတွေ့တယ် ဒီလိုဂဲလုံးကိုခုထိုင်ထားသလိုပဲဟောယောဂီပုဂ္ဂိုလ်ကမာနေတဲ့သဘောလေးကိုသူပြောနေတာအဲ့ဒီလိုသူသိနေတဲ့အခါဆိုရင်ဒါသဘာဝလက္ခဏာလေးတွေသိနေတာပဲအဲ့ဒီသဘာဝလက္ခဏာဆိုတာသဘောဆိုတာတရားတရားဆိုတာသဘောအဲ့ဒီသဘောဟာယုံနာမယ်သဘောဆိုတာပါတယ်လေဟေးယုံနာတရားပဲယုတ်တရားနာတရားပဲဒါပဲယုတ်တရားနာတရားသိတာသဘာဝလက္ခဏာမြင်ပြီဆိုရင် နောက်ပြီးတော့သောသောကပြောခဲ့တဲ့ပညာနဲ့ပရမတ်ပရမတ်ကိုလုံပညာကိုလုံမြောက်ပြီးတော့ဟောပရမတ်သဘောလေးသိနေတာသောသောကဝိသေသေနပတ္တိဝိပဒနာထူးထူးခြားခြားသိနေတယ်ပဂရိအတိတဲ့ပို့ပြီးတော့ထူးခြားသိတယ်ပဂရိအတိက1 byte ဆိုတာပဲသိတယ်အခုယောဂီရဲ့ဉာဏ်တိကတင်းလာတဲ့သဘောရော့သွားတဲ့သဘောသိလာအတိအမြင်လေးတွေမှန်းလာတာ အဲ့လိုအသိဉာဏ်မှန်တာကိုတမာဒိဋ္ဌိခေါ်တာအဲ့ဒီကနေဆက်ရှုမှအဲ့ဒီအချိန်လေးကိုယောဂီသိတဲ့အချိန်လေးဟာမှတ်ချက်တိုင်းမှတ်ချက်တိုင်းကိုယောဂီမှတ်နေတဲ့အခါမှာအလယ်ပိုင်းပဲသိနေတယ်အစာပိုင်းအဆုံးပိုင်းယောဂီမသိသေးဘူးအလယ်ပိုင်းမသိနေတယ်ဖောင်းနေဆိုရင် ဖောင်းလာတဲ့ဟာလေးပဲသိနေတယ်ပိန်နေဆိုရင်ပိန်တဲ့အလယ်ပိုင်းလေးပဲသိနေတယ်ဒါပဲ ကြွတယ်ဆိုရင်အလယ်ပိုင်းလှမ်းတယ်ဆိုရင်အလယ်ပိုင်းချတယ်ဆိုရင်အလယ်ပိုင်းဒါပဲသိတယ်အစာပိုင်းဆုံးပိုင်းမသိသေးဘူးအဲ့ဒီကနေတတိယသမารီအားကြီးအထူးအားကောင်းလာတဲ့အခါကျတော့မှအစာအလယ်အစိုသုံးပိုင်းလို့သိလာတယ်ဇာလိုပြောရင် ဥပံထီပင်ဖြစ်တာရဲ့တိတာရဲ့ပြက်တာရဲ့အဲ့ဒီမှာသုံးပိုင်းသိလာ ဇာပိုင်းကိုလည်းယောဂီပုဂ္ဂိုလ်ဖောင်းတာလေးစလာတာလည်းသိတယ်ဖောင်းမှုရဲ့အလယ်ပိုင်းကိုလည်းသိတယ်ဖောင်းမှုရဲ့အဆုံးပိုင်းကိုလည်းသိတယ်ပိန်မှုရဲ့အစာပိုင်းကိုလည်းသိတယ်ပိန်မှုအလယ်ပိုင်းလည်းသိတယ်ပိန်မှုအဆုံးပိုင်းကိုလည်းသိတယ်ယောဂီပုဂ္ဂိုလ်ဟာရှုနေတာနဲ့ပဲအစအလယ်ဆုံးကုန်သိလာအဲ့ဒါကိုသင်္ခတလက္ခဏာဗာလက္ခဏာခေါ်တယ် ကမ္မဋ္ဌာန်းဆရာကလည်းယောဂီရဲ့အစာအဆုံးလေးတေချာမြင်အောင်ကြည့်နော်တေချာမြင်အောင်ကြည့်နော်အစာလေးအဆုံးဆိုတော့တေချာညွှန်ပေးရညွှန်ပေးတဲ့အတိုင်းယောဂီကရှုတော့စိတ်တည်ငြိမ်မှုတွေအားကောင်းလာတဲ့အခါကျတော့ဖောင်းစာစပြွတ်လာတဲ့သိတယ်ဖောင်းလာလေသူကသူတရေကြီးဖောင်းလာတဲ့သိတယ်ဖောင်းမှုတွေကုံဆုံးသွားတာသိတယ်အစာလေးအဆုံးကုံသိသွားတာအဲ့ဒီတဲ့တမာတိတွေအားကောင်းလို့ဉာဏ်တွေထက်မြက်လာတဲ့အခါကျတော့မှတာမင်ညလက္ခဏာ လက္ခဏာလဲအဲ့ဒီတမင်ညာလက္ခဏာကြတော့ရှုတဲ့အခါမှာရှုတိုင်းရှုတိုင်းအရှုခံအာယုံအစနဲ့ဆုံးပဲတည်တယ်အလယ်ပိုင်းပြောက်သွားတယ်။ဖောင်းတယ်လို့ရှုမှတ်ရင်ဖောင်းမှုအစာပိုင်းရဲ့ဖောင်းမှုလေးဆုံးသွားတာပဲဒါပဲ။ပိန်တယ်လို့ရှုမှတ်ရင်ပိန်မှုအစာပိုင်းရဲ့ပိန်မှုလေးဆုံးသွားတာ။ညာနန်းတယ်လို့ရှုမှတ်ရင်အဲ့ဒီညာလေးလှမ်းမှုအစာလေးရဲ့အဆုံး။ ညရှင်လမ်းမှုဆုံးသွားတာပဲရှင်လမ်းမှုအစလေးပဲရှင်လမ်းမှုဆုံးသွားဒီအစနဲ့အဆုံးအစနဲ့အဆုံးသိတယ်အစဆိုတာဖြစ်ပြီးတော့အဆုံးဆိုတာဘာလဲပြတ်တာအဲ့ဒီမှာဖြစ်မှုနဲ့ပြတ်မှုကိုသိတာအဲ့ဒီကြမှာသိတာလက္ခဏာ၃ပါးမှာအခုဘုန်းကြီးတို့ယောဂီများယောဂီတို့ရဲ့အပြောကိုကမ္မဋ္ဌာန်းဆရာစောင့်ပြီးနားထောင်နေနားထောင်နေဆိုတာဒီလက္ခဏာ၃ပါးနဲ့ဘုန်းကြီးတို့ချိန်ထိုးပြီးတော့စောင့်နားထောင် အဲဒီလိုမဟုတ်ဘူးအစာပိုင်းတဘာဝလက္ခဏာကိုလည်းသူမပြောနိုင်ဘူးတက္ကဋလက္ခဏာကိုလည်းမပြောနိုင်ဘူးနောက်ဆုံးတံမြညာလက္ခဏာမှပြောတယ်ဆိုရင်သူမှသူအတွေ့အကြုံရှိထားလို့သာသူဒါကိုပြောနေတာတကယ်အားထုတ်တဲ့ပုဂ္ဂိုလ်ဟာတကယ်ကိုဒီတဘာဝလက္ခဏာကစပြီးသိရမှာသူသိပြီးတော့မှသင်္ကနလက္ခဏာကိုသိရမှာသင်္ကနလက္ခဏာပြီးတော့မှတံမြညာလက္ခဏာအဖြစ်ဖြစ်ကိုသိရမှာအဲဒီလို ရှုတိုင်းရှုတိုင်းอ่ะအဲ့ဒီလိုသိရအဲ့ဒီလိုသိဖို့အတွက်ဒီမှာဝိဝိဒာအိစာရိအာကာရိနာပတ္တိတိဝိပဒနာအိစာအစရှိတဲ့ချင်းရာကိုသိတာဝိပဒနာလို့ပြောတယ်မမြဲတာကိုသိတာဒါဝိပဒနာပဲဆင်းရဲတာကိုသိတာဝိပဒနာပဲအစိုးမရတဲ့သဘောကိုသိတာဝိပဒနာပဲအဲ့ဒီလိုဝိပဿနာဉာဏ်လေးတွေဖြစ်အောင်ယောဂီပုဂ္ဂိုလ်ဟာရှုပါ ကိုယ့်ရဲ့အရှုခံအာယုံကိုသေချာဒီပေါ်မှာရှုစိတ်လေးဆွဲဆွဲမြဲမြဲတည်အောင်ရှုပေးပါအဲ့လိုရှုရင်ထိုင်ပြီးရှုတဲ့အခါမှာကိုယ်မူရလှူရှားမှုလေးတွေရှုခံစားမှုဝေဒနာ ပေါ်ရင်လည်းဒီတိုင်းသိအောင်ရှုစိတ်လေးတွေဖြစ်လာရင်လည်းအဲ့ဒီဖြစ်တဲ့စိတ်လေးဒီတိုင်းသိအောင်ရှုသဘောအာယုံလေးတွေပေါ်တယ်ဆိုရင်လည်းဒီတိုင်းသိအောင်ရှုတာမယ်အဲ့လိုသိအောင်ရှုသွားမှဝိပဿနာဉာဏ်လေးစဉ်စဉ်ပေါ်လာတယ် ရပ်ပြီးရှုတဲ့အခါမှာလည်းပဲဒီလိုပဲရပ်တယ်လို့ရှုရင်မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုမရတဲ့သဘောအဲ့ဒီသဘောလေးတွေမြင်မှုအတွက်ရှေ့ပိုင်းကသဘာဝလက္ခဏာမြင်အောင်ရှုရပ်တယ်ဆိုရင် တင်းတောင့်နေတဲ့သဘောမြင်အောင်ရှုရေးပြီးလှုပ်နေတဲ့သဘောလေးတွေမြင်အောင်ရှုတေချာရှုအဲ့ဒီကနေမှရှုအားတွေတန်လာတဲ့ခါကျတော့မှအစာပိုင်းလေပိုင်းဆုံးပိုင်းသိအောင်အဲ့ဒီကနေမှအစာဆုံးတမညာလက္ခဏာဖြစ်ဖြစ်တေချာမြင်အောင်ရှု အဲ့ဒီလိုရှုမှတ်ပုံလေးတွေဘုန်းကြီးတို့ဈဉ္ဉံရှောင်းပြီးတော့ရှုမှတ်ပုံလေးလည်းပြောခဲ့ပြီရပ်ပြီးတော့ရှုမှတ်ပုံလေးလည်းပြောခဲ့ပြီဈဉ္ဉံရှောင်းရှုမှတ်ရင်လည်းတရားတွေ့ပုံလည်းပြောခဲ့ပြီတရားရသွားပုံလည်းပြောခဲ့ပြီရပ်ပြီးရှုမှတ်ရင်လည်းတရားတွေ့ပုံတရားရပုံတွေပြောခဲ့ပြီတရားရသွားပုံတွေပြောခဲ့ပြီဒီကနေ့နိသိဏောဝနိသိဏောမိတိပဇာနာတိ ထိုင်တဲ့အခါမှာလည်းပဲသိအောင်ရှုဆိုတော့ထိုင်တာအနေနဲ့တော့ဘုန်းကြီးတို့ယောဂီများကိုသူပြောပြဖို့မလိုဘူးလေဒါကတော့အမြဲတမ်းဟောနေတာမနေ့ကပဲဘုန်းကြီးတို့ပြောခဲ့ပြီလေတထိုင်တွင်းနဲ့တရားရသွားပုံလေးပြောခဲ့ပြီဝိဇယထေရီတို့နောက်ပြီးတော့ပဏိတတာမဏိငယ်လေးတို့ဒါတထိုင်တွင်းနဲ့သူတို့တရားတွေ့သွားတရားရသွားတာလေးပဲလေထိုင်ရှုမှန်း အဲ့ဒီတိုင်းရှုမှတ်တဲ့ကံမှာကိုယ်လုံးပေါ့တတိပ္ပံ၄ပါးအကုန်ပါပါလေကာယ ानु ပဒနာကိုမူရလေးတွေပေါ်လို့ရှုတာလည်းပါတယ်ဝေဒနာနုပဒနာခံစားမှုလေးတွေရှုတာလည်းပါတယ်စိတ်တ ानु ပဒနာစိတ်လေးတွေဖြစ်တိုင်းဖြစ်တိုင်းရှုတာလည်းပါတယ်ဓမ္မနုပဒနာသဘောအာယုံလေးတွေရှုတာလည်းအကုန်လုံးပါပါတယ်ထိုင်ရှုရှုရက်ရှုရှုသွားရှုရှုအကုန်ပါဒီတိုင်းပဲရှုသွားမှာပဲယောဂီပုဂ္ဂိုလ်အဲ့တော့အထိုင်ဣရိယာပုဂ္ဂိုလ်တော့ထားခဲ့တော့ တအားလုံးနေစဉ်လိုဟောပေးနေတာနောက်ပြီးတော့တရားနောဝတရားနောမိတိပါဇာနာတိလျောင်းတဲ့ဣရိယာပုနဲ့လျောင်းရင်လည်းအဲ့ဒီလျောင်းတာလေးကိုတေချာသိအောင်ရှုတေချာသိအောင်ရှုဆိုတော့ဘုန်းကြီးတို့ယောဂီများဒီမှာတော့ရက်ကလည်းရက်တူလေးတွေ ဘုန်းကြီးတို့ရန်ကုန်မှာဆိုရင်ကတော့အထူးရက်ရှည်အားထုတ်နေတဲ့ပုဂ္ဂိုလ်များကိုသူတတိပြုပြီးတော့ရှင်းတတိနောက်တတိဆက်နေအောင်သူရှုမှတ်ခိုင်းပါလေရှင်းတတိနောက်တတိဆက်နေမှရှင်းသမารီနောက်သမารီလည်းပဲဆက်ပါလေအဲ့ဒီရှင်းသမารီနောက်သမารီတွေဆက်နေမှရှင်းညာနောက်ညာညာညာလည်းဆက်ဆက်ပြီးတော့ညာနေတက်ပါလေအဲ့ဒီတော့ယောဂီပုဂ္ဂိုလ်ဟာ ကွေးတာဆန့်တာလေးတွေကစားရှုခိုင်းတယ်အထိုင်အထလေးတွေကစားထိုင်ပြီဆိုရင်လေထိုင်နေထိုင်နေထိုင်နေထိုင်နေအောက်ကိုအစင်းစင်းတစင်ပြီးတစင်ကြတော့အောင်ရေးပြီးတေချာဆိုင်ပြီးရှုခိုင်းတယ်ဘုရားဥချတဲ့ကာကစပြီးလက်ဥချီတာကစရှေ့ကိုညွတ်တာကစတပြေးပြေးညွတ်ကြသွားပုံလေးအစင်းစင်းကျမ်းနဲ့ထိသွားပုံတွေနှစ်ဖူးနဲ့ထိပုံတွေခေါင်းပြန်မှတ်ပုံတွေလက်ပြန်ရုပ်ပုံတွေအကုန်လုံးမှတ်ခိုင်းတယ် ထားတဲ့ခံမှလည်းဒီတိုင်းပဲထားခြင်းတဲ့စိတ်လေးပေါ်လာရင်ခြင်းစိတ်ကစမှာထားပြီဆိုရင်ထားရထားရထားရခန္ဓာကိုယ်ကြီးအဆင့်ဆင့်အပေါ်ကိုကြွတဲ့သွားပုံလေးတွေဒါလေးအကုန်ရှုခိုင်းတာပါပဲရမိပြီဆိုရင်ရတဲ့အမူအရာကိုရှုတယ်သွားရင်ဆိုတော့ဘုန်းကြီးတို့စဉ္ညာအမှတ်တွေပြောခဲ့ပြီကြွမှုလမ်းမှုချမ်းမှုကသိချမေးအောင်ရှုပါကိုယ်ဆောင်ရောက်လို့တကားပုံတန်းရောက်ပြီဆိုရင်ရတဲ့ရတဲ့ရှုပါ တကားပေါက်စီလက်လန်းတာတကားပေါက်ကိုကင်တာတကားပေါက်လေးဆွဲလိုက်တာဖွင့်လိုက်တာအဲ့ဒါလေးတွေဖွင့်ပြီးတော့အတွင်းကိုဝင်တော့လဲဝင်တာတကားပေါက်လေးကိုပြန်ဆွဲတော့ဆွဲတာစီတော့စီတာဒါနဲ့မိကလုတ်ကင်ရင်မိကလုတ်စီလက်လန်းတာမိကလုတ်ကိုကင်တာမိကလုတ်ကိုဖွင့်တာလက်ကလေးပြန်ရုပ်တာဒါလေးတွေကစပြီးတော့အကုန်လုံးပဲမိမိရဲ့ကရင်ကြောင်ဆောင်နှမ်းသွားတဲ့ခံပါလဲရှုမှတ်တယ်အဲ့ဒီနောက်ရောက်လို့ရက်တော်လေးရက်တယ်ရှုမှတ်တယ် အဲ့မှာဒီကရင်ချင်းတော်စသည်ကိုကြည်ရင်ကြည်တယ်မြင်နေရှုတယ်လက်လန်းရင်လက်လန်းတယ်မိမိရဲ့ချင်းအေးရနေရာလေးတွေပြုပြင်ရင်ပြုပြင်တာလေးတွေသိချင်ရှုတယ်ချင်းတော်ကိုချတော့ချတယ်ရှုတယ်ချင်းတော်ကိုမတော့မတယ်ရှုတယ်မိမိရဲ့ခန္ဓာကိုယ်အတွင်းဘက်ကိုဝင်တော့ဝင်နေရှုတယ်ကရင်ပေါ်မှာထိုင်ချလိုက်တော့ထိုင်နေထိုင်နေရှုတယ်ခြေတော်လေးတွေမတော့မတယ်ရှုတယ်ကရင်ပေါ်တင်တော့တင်နေရှုတယ်ဒီတိုင်းသူကသူရှုသွားတာအဆက်မပြတ်အဲ့ဒီလိုရှုသွားတာ အဲ့လိုထိုင်မိပြီဆိုမှလဲတော့မယ်ဆိုရင်လဲခြင်းနဲ့လဲခြင်းနဲ့လဲချိုက်တော့မှလဲတယ်လဲတယ်လဲတယ်တစ်ဖက်ကိုစောင်းကျင်ရင်စောင်းကျင်တဲ့စိတ်ကလေးစောင်းလာရင်စောင်းနေစောင်းနေရှုအဲ့ဒီလိုစောင်းရက်ကလေးအိတ်တယ်ဆိုရင်လည်းဖောင်းနာပိနာထင်ရှားရင်ဖောင်းနာပိနာလေးရှုအဲ့ဒီလိုမဟုတ်ဘဲနဲ့မိမိကဒီမှာတစောင်းလေးစောင်းနေတာလေးတော့ပဲသိတယ်ဆိုရင်အိတ်တယ်ကျန်းတဲ့ကောင်းတဲ့ထိတာသို့မဟုတ်လက်မောင်းနဲ့ကျန်းတဲ့ထိတာသို့မဟုတ် စီရိုးနဲ့ကြမ်းနဲ့ထိတာဒါလေးကိုစိုက်ပြီးတော့ထိတယ်အိတ်တယ်ထိတယ်အိတ်တယ်ထိတယ်ရှုတယ်ဘယ်လက်နေထိုင်မှုလေးနဲ့ဆိုရင်တော့ဝမ်းဘက်ရဲ့ဖောင်းမှုပိန်မှုအင်မတန်ထင်ရှားပါဝမ်းဘက်ပေါ်မှာလက်ကလေးတင်ထားပြီးဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒီလိုရှုမှတ်ရင်းနဲ့ပဲသူကသူအိပ်ပျော်သွားတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုမှတ်ရမှာညာသောအပြင်ယောဂီများကရှုတယ်ဆိုတာအေးရင်နဲ့တပည့်တော်ရှုပါတယ်ဗျာဆိုတာအေးရပေါ်ရောက်ပြီးစောင်းကြီးခြုံပြီးမှဖောင်းတယ်ပိန်တယ်ရှုနေတာ အဲ့ဒီလိုရှုရမှာမဟုတ်ဘူးလေအခုရှုနည်းကတောင်းလျှောက်ဒီမှာတရားထိုင်ရဲ့နေရာကစပြီးထားတဲ့နေရာသွားတဲ့နေရာအကုန်ရှုလာတာအမှတ်တတိချင်းဆက်နေတာအဲ့ဒီလိုဆက်အောင်ရှုမှတတိချင်းဆက်တော့တမာရီအာကောင်းမလားအာသေးမလားအာကောင်းပြီဆိုတော့သိမှုဉာဏ်ကထက်မလားတုံးမလားတမာရီအာကောင်းမှထက်တာတမာရီအာမကောင်းရင်မထက်ဘူးမြတ်သောအားဖြင့် တရားလေးထိုင်တယ်ထိုင်တော့ငါစိတ်တည်ငြိမ်မှုလေးရသွားတယ်အဲဒီမှာတရားလေးဖြုတ်လိုက်ရောဒုတိယနဲ့သွားစကားပြောလိုက်ပြီတမာရီတွေရှိသေးလားမရှိတော့ဘူးဖြစ်သွားပြန်တမာရီတွေပြတ်သွားပြန်နောက်တစ်ချိန်ထိုင်ချိန်ရလို့လားထိုင်ပြီထိုင်တော့တမာရီကအသက်ကစပြီးထူထောင်ရပြန်ထူထောင်ပြီးစမတမာရီလေးရတယ်တထိုင်ပြည့်သွားပြီဖြတ်လိုက်ပြန်ပြီသွားပြန်ပြီတမာရီရဲ့ကျိုးသွားပြန်ခါကျိုးသွားပြန်ပြီ အဲဒီလိုဆိုတော့တမာရီကပြတ်တောင်းပြတ်တောင်းဖြစ်နေတယ်ဆိုတော့အာကောင်းရပါမလားတမာရီကအာကောင်းမှုမရတော့အခုယောဂီဘုန်းကြီးတို့ဒီရှုနေကြတော့တမာရီကိုခါမကျိုးစေရအောင်ရှုထိုင်တဲ့တမာရီဟာရက်တဲ့နေရာထိအောင်ပါအောင်ယူသွားတယ်ရက်တဲ့တမာရီဟာသွားတဲ့နေရာထိအောင်ပါအောင်ယူသွားတယ်ဒီသွားနေတဲ့တမာရီဟာနောက်ဆုံးအေးရကိုလဲလျောင်းတဲ့အထိပါအောင်ယူသွားတယ် အဲ့ဒီလိုဆိုတော့ရှုမှတ်မှုတတိကဆက်နေတဲ့အခါကျတော့တမာတိချင်းကဆက်နေတယ်ဆက်နေတဲ့အခါအားကောင်းလာတယ်အားကောင်းတဲ့တမာတိဖြစ်တဲ့အတွက်ကြောင့်ဉာဏ်တွေကအင်မတန်ထက်မြက်တယ်သိမှုဉာဏ်တွေကတိတ်ကိုထက်မြက်လာတယ်အဲ့ဒါကြောင့်မို့လျှောင်းဆက်တဲ့အခါမှာရှုတဲ့အခါမှာလည်းပဲအဲ့ဒီလိုအမှတ်ချင်းဆက်နေအောင်ကြိုးစားရတယ်အဲ့လိုကြိုးစားပြီးတော့ရှုမှတ်ရင်းနဲ့တရားတွေ့သွားပုံလေးကိုဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာ အမတန်ထင်ရှားခဲ့တဲ့ဘုရားရှင်ကိုရောမြတ်ကြီးရဲ့အလုတ်ကျွေးဖြစ်တဲ့ညီတော်အာနန္ဒာဒီညီတော်အာနန္ဒာတရားရသွားလို့ယဟန္တာဖြစ်တဲ့အခါမှာလည်းအမတန်ထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့နောက်ဆုံးပြိဋိဘံစံတော်မူတဲ့အခါမှာလည်းပဲတခြားယဟန္တာတွေနဲ့မတူဘူးထူးထူးခြားခြားပြိဋိဘံစံတော်မူပါတယ်။ကောင်းငင်မှာတည်ပြီးတော့မှပဲပြိဋိဘံစံတယ် အဲ့လောက်ထူးခြားတဲ့မထေဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားရှင်ဘုရောမြတ်ကြီးပြိဋိဘဝင်ဆံတော်မူပြီးတဲ့နောက်ပိုင်းမှာညရောအနန္ဒဟာတရားကို ကောင်းကောင်းအထုခွင့်ရပါတယ်ဘုရားရှင်တက်တော်တင်ရှားရှိနေစဉ်ခါကာလတုန်းကဘုရားရှင်ကိုရောမြတ်ကြီးရဲ့ဝေယဝဆအလုံးပြည့်စုံဆောင်ရွက်နေရတာ ဖြစ်တဲ့တွင်တရားအထုတ်ခြင်းကောင်းကောင်းရရလားမရပါဘူးမရရှာပါဘူးမရရှာပါဘူး ဒါဘုန်းကြီးကကိုယ်နဲ့နှိုင်းပြီးတော့ဒါရှင်တညီတော်အနန္ဒာရဲ့အကြောင်းတွေကိုဘုန်းကြီးကောင်းကောင်းဟိုတုန်းကမလေ့လာမဖတ်ဘူးပေါ့ခုနောက်ပိုင်းမှာအလုံးဖတ်ဘူးတော့ဘုန်းကြီးမာစီဆရာတော်ဘုရားကြီးရဲ့အနိကဥပဒကအလုတ်ကျွေးဖြစ်နေပြုစုရတဲ့ကကိုခန်းကိုအချင်းလောက်ပဲရှိတယ်ဆရာတော်ဘုရားကြီးရဲ့ဝေယဝဆရာကြီးဆရာတော်ဘုရားကြီးရဲ့နေရာမှာပဲနေပြီးတော့ဆောင်ရွက်ပေးရအဲ့ဒီတောင်းတလာလဲကုတ္တဝံမယ် ဆရာတော်ဘုရားရဲ့ပြုဝယ်ကိစ္စတွေအားလုံးကုတ္တဝင်မယ်ကိုပဲဆောင်ရွက်ရအကုန်လုံးနောက်ဆုံးဆရာတော်ဘုရားကြီးအနာယူပြီဆိုတဲ့အချိန်မှာဘုန်းကြီးချင်းတောင်းလေးပါးတွေပါချအားလုံးချင်းတောင်းလေးကိုတတ်တရရဘေးကနေပြီးတော့လိုက်ပတ်ပြီးတော့ခုပေးဆရာတော်ဘုရားကြီးအဲ့ဒီအိယာကိုတင်ပြီးတော့မှချင်းတောင်းချပြီးအားလုံးအနေထားပြီးပြီဆိုမှညဆရာတော်ဘုရားကြီးကိုဥချပြီးတော့မှဘုန်းကြီးမိပိတ်တကားပေါက်ပိတ်ပြီးထွက် အချိန်တိုင်းနှီးပန်းလောက်ဆရာတော်ဘုရားကြီးစီပဲစိတ်ရောက်နေတဲ့ကုတ္တအောင်တောင်းဝန်လေးလဟင်းကုန်မှဆိုလို့အဲ့လိုဆိုတော့ညီတို့အနန္တမှာလည်းပဲဘာမှကိုယ့်အတွက်ဘာမှလုပ်ချင်မရရှာမြတ်စွာဘုရားအတွက်ပဲဘလောက်တိအောင်မြတ်စွာဘုရားအတွက်သူ့ကိုယ်သူထားတယ်လေဆိုရင်ညင်ညင်သုံးရံကြီးတဲ့အထက်မှာညမှာသုံးချိန်မြတ်စွာဘုရားတရင်သုံးတဲ့ကဏ္ဍကုတီတိုက်ကိုသုံးခေါက်ပတ်တယ်လို့ဆိုပါတယ်တကယ်လို့မြန်ဘုရားရှင်ကိုရောမြတ်ကြီးအလိုတော်ရှိခဲ့ရင် အလိုရှိခဲ့ရင်ရောက်သွားအောင်မို့ရအောင်မို့သုံးချိန်ပတ်တယ်ကြည်ညာလေးတောင်မှကောင်းကောင်းမအိပ်ဘူးအဲ့ဒီလိုဆိုတော့သူ့မှာတရားအားထုတ်ခြင်းကောင်းကောင်းမရနိုင်ခဲ့မရနိုင်လို့မြတ်စွာဘုရားပြိဋိဘံစံတော်မူကံဤအချိန်ကြတော့မှဘုရားရှင်ကိုရောမြတ်ကြီးကညီဝါလိမ္မာအနန္တာတင့်မှာတရားသူရနိုင်လောက်တဲ့ဗာဒမီသူရှိတယ်ဒါကြောင့်ငါဘုရား မရှိတဲ့ကံမှာတရားလေးကိုကြိုးစားအားထုတ်ရင်ဘုရားရှင်မှာသွားခဲ့ ဗျာဒိတ်တော်မြတ်စကားချမှတ်သွားခဲ့အဲ့ဒါနဲ့ဘုရားရှင်ပြိဋိဘံဇန်တော်မူပြီးတဲ့နောက်ပိုင်းမှာယမကတ္တဗမထေမြတ်ကြီးဥဆောင်ပြီးတော့ပထမဆုံးမြတ်စွာဘုရား ဟောတဲ့တရားတွေကိုစုစည်းပြီးတော့တန်ဃာယနာတင်ကြမယ်တန်ဃာတော်များအလုံးစုပေါင်းပြီးတော့ရွတ်ဆိုတာပေါ့အဲ့ဒီမှာတန်ဃာယနာတင်ကြမယ်အတီးပြုကြတာအမှန်မှန်အဲ့ဒီအတီးပြုတဲ့အချိန်မှာ ယဟန္တာပုဂ္ဂိုလ်ကြီးတဲ့တန်တန်ရှင်းရှင်းဒီမြတ်စွာဘုရားရဲ့တုတ်တံအဘိဓမ္မာဝိနည်းဆိုတဲ့ပိဋကသုံးပုံကိုအတိပြုပြီးတော့တန်ခါရဏတင်ထကြမယ်မြတ်စွာဘုရားရဲ့တရားတွေကိုယ်ကွယ်ပြားပြားဟိုတစုဒီတစုမဖြစ်ဘဲနဲ့တစုတစည်းတည်းဖြစ်သွားအောင်ပြုလုပ်မယ်ဆိုပြီးတော့ရှင်မဂ္ဂတဗမထေရမြတ်ကြီးကစီစဉ်တာဒါလည်းဘာကြောင့်စီစဉ်ရတယ်လဲဆိုတော့ရှင်မဂ္ဂတဗမထေရမြတ်ကြီးကခီးကြွ နောက်ပါတန်ဃာတော်များနဲ့ခကြီးကျွတ်အဲ့ဒီမှာပရမိတ်တစ်ပါးကနေပြီးတော့ရှင်ဘုရားဘေးကြွမလို့လေကောရမဗုဒ္ဓပြိဋိဘံဆံတော်မူသွားပြီအဲ့ဒီကြမှာသူတိလိုက်တဲ့အခါကာလကြတော့ခရီးစဉ်ကိုရက်လိုက်တာရှေ့သွားမဲ့ခရီးစဉ်ကိုရက်ပြီးတော့အဲ့ဒီမှာခိတ္တကဏနာပုထုဇဉ်ယဟန်နေငိုကြတယ်ပုထုဇဉ်ယဟန်နေသောတာပန်ယဟန်နေငိုကြတယ် အဲ့ဒီမှာငိုကြတဲ့အထဲမှာယဟန်အိုကြီးတစ်ပါးနေပြီးတော့အဲ့ဒီငိုကြတဲ့တန်ဃာတော်တွေကိုသူကကိုတော်တို့ဘာလို့ငိုနေကြတာလဲဘာလို့ဝမ်းနဲ့ပူဆွေးနေကြတာလဲယခုချိန်ဟာဝမ်းနဲ့ပူဆွေးရမယ့်အချိန်မဟုတ်ဘူးကိုတော်တို့ဝမ်းတန်ရမယ့်အချိန်ဝမ်းတန်ရမယ့်အချိန်သူက ဒီဂေါရမဗုဒ္ဓရှိနေလို့တပည့်တော်တို့အရှင်ဘုရားတို့ကိုဟိုလိုမနေနဲ့ဒီလိုမနေနဲ့ဟိုလိုမသွားနဲ့ဒီလိုမသွားနဲ့ဟိုလိုမစားနဲ့ဒီလိုမစားနဲ့လိုက်ပြီးပြင်းညံ့နေတာအခုပြင်းညံ့မဲ့ပုဂ္ဂိုလ်မရှိတော့ဘူးတပည့်တော်တို့ဒီနေ့ကစလွတ်လပ်ပြီးဒါကြောင့်ကိုတော်တို့ငိုမနေနဲ့ဝမ်းမဲ့ဝမ်းသာနေရမယ်အဲ့ဒါကိုရှင်မကတ္တဗမထေရမြတ်ကြီးကကိုယ်တိုင်လည်းမြင်လဲကြားလဲကြားတယ်ဟောဘုရားရှင်ပြိဋိနိဗ္ဗာန်စံနာမှာအခုရက်ပိုင်းရှိသေးတယ် ဒီလိုပုံကိုမျိုးတွေရှိနေပါလားအဲ့ဒီတော့အတ္တမဝါဒတွေမလွှမ်းမိုးခင်ငါတို့ဓမ္မဘုရားရှင်ရဲ့တရားတော်တွေမပြတ်မပြောက်ပြက်အောင်ငါစူးစီးမှဖြစ်မယ်ဆိုပြီးအဲ့ဒီမှာအကျံဖြစ်လာတာအဲ့ဒီအကျံစီဖြစ်ပြီးတော့မှအခုတန်ခါတထောင်နဲ့အဇာတတမင်းရဲ့အကူအညီယူပြီးတော့တန်ခါယနာတင်မယ်ဆိုပြီးတော့စီစဉ်တာအဲ့ဒီစီစဉ်တဲ့အချိန်မှာညီတော်အနန္ဒမပါလို့မဖြစ်ဘူး ဘာကြောင့်မဖြစ်တာလဲဆိုတော့ဘုရားရှင်ရဲ့တရားတော်တွေကိုဆောင်ထားတာကညီတော်အာနန္ဒာမြတ်စွာဘုရားအလုတ်ကျွေးတွေတော်တော်များများရှိပါတယ်ဘုရားရှင်ကို ပြုစုလုတ်ကျွေးတွေသို့တော်မမြဲဘူးတဏှာရောက်ရင်သူတို့သွားခြင်းပြီဆိုရင်မြတ်စွာဘုရားကိုပြစ်ပြီးသွားတော့တာမမြဲတော့တက္ကတရားမှာအလုတ်ကျွေးမရှိတဲ့ကဘုရားရှင်ကိုရောမြတ်ကြီးကိုသပိတ်ကိုလွယ်စသည်ဖြင့်ပြမန်းတော်မူတဲ့ကိုနှစ်ထပ်သင်္ကန်းကြီးကိုခောက်ကိုဟာကိုကောက်ယူဒီလိုသွား အဲ့ဒါနဲ့တန်ဃာတော်များကညီတော်အနန္ဒာနဲ့တင့်လျော်ဆုံးပဲဆိုပြီးအနန္ဒာကိုတိုက်တွန်းကြတယ်ဘုရားရှင်ကိုရောမြတ်ကြီးကိုယ်တိုင်လည်းသဘောကျတယ်သို့တော်ညီတော်အနန္ဒာက မလှုပ်ဘူးမပြုစုခြင်းလို့မဟုတ်ဘူးသူ့မှာရည်ရွယ်ချက်တွေရှိတယ်အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုသူကပယ်စု၄စု တောင်းစု၄စုစု၄စု၈စုကိုတောင်းတယ်အဲ့ဒီတောင်းတဲ့အထက်မှာဘာပါလဲဆိုတော့ မြတ်စွာဘုရားဘယ်နေရာဘယ်ဌာနဘယ်ပုဂ္ဂိုလ်ကိုအကြောင်းပြုပြီးဟောဟောအဲ့ဒီဟောတဲ့တရားကိုတပည့်တော်ကိုပြန်ပြီးဟောမယ်ဆိုရင်တပည့်တော်မြတ်စွာဘုရားရဲ့အလိုကြီးပြုစုပါမယ်တောင်းတဲ့ဆုတွေမှာတပါတယ်မြတ်စွာဘုရားဟာတခါတရံမှာတူတဲ့တယောက်တည်းတပါးနဲ့ကြွရတယောက်သောပုဂ္ဂိုလ်ချွတ်တန်းဝင်มาလေးရှိလို့ဝေးရင်လည်းဝေးမယ်နေခြင်းလည်းနေမယ်မြတ်စွာဘုရားကြွကြွပြီးတော့အဲ့ဒီပုဂ္ဂိုလ်ဟောပြောရ အဲ့လိုဟောပြောပြီးတော့ပြန်လာရင်ဤတော်အာနန္ဒာကိုငါဘုရားဘယ်မြို့ဘယ်ရွာဘယ်ဒေသဘယ်ပုဂ္ဂိုလ်ကိုငါဘုရားဒီတရားဟောခဲ့တယ်အဲ့ဒီမှာညီတော်အာနန္ဒာကိုပြန်ဟောပြတော့မြတ်စွာဘုရား ဟောသမျှတရားတွေညီတော်အာနန္ဒာအာလုံးသိသိထားတယ်အဲ့ဒီလိုမြတ်စွာဘုရားဟောတဲ့တရားတွေကိုအကုန်လုံးသိသိပြီးထားတဲ့အတွက်ကြောင့်ဓမ္မဗန္ဒာကာရိကာ ပါတယ်လေတရားဗန္ဒာဆိုကြီးသူရဲ့ဣတရမတရားဗန္ဒာဆိုကြီးတဲ့မြတ်စွာဘုရားရဲ့တရားဗန္ဒာတွေသူ့ရဲ့တရားဗန္ဒာတိုက်ကြီးပဲသူဟာအဲ့တော့တရားတွေသူပဲအကုန်လုံးနာကြတာတာဖြစ်တော့ဒါတွေစူးစီးရမှာဆိုတော့ညီတော်အနန္ဒာမပါလို့မှမဖြစ်ပဲအဲ့တော့ညီတော်အနန္ဒာကိုယဟန္တာဖြစ်အောင်အထုတ်ခိုင်းတယ်ရှင်မဂ္ဂသဗ္ဗမထေရမြတ်ကြီးကယဟန္တာဖြစ်အောင်အထုတ်ခိုင်းတယ် အဲ့ဒီမှာညီတော်အာနန္ဒာမှာနေပိုင်းမှာအာထုတ်ချိန်မရှိကြဘူးညညမှာအာထုတ်ရဘယ်ချိန်မှာအာထုတ်ရညပိုင်းမှာအာထုတ်ရနေ့ကြတော့မြတ်စွာဘုရားရှင်ရဲ့တပိတဝကတက္ကဒကမတွေကြီးညိုကြတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့အကြောင်းအရာတွေကိုလာပြီးမေးမြန်းလျှောက်ထားရင်လည်းညီတော်အာနန္ဒာပဲသိတယ် နောက်ဆုံးမြတ်စွာဘုရားကိုလွန်းလို့တတိယလို့ရှိရင်လည်းပဲညီတော်အာနန္ဒာကိုဖူးတွေ့လိုက်တယ်အဲ့ဒီလိုညီတော်အာနန္ဒာစီပဲပိဋကတ်တွေကညီတော်အာနန္ဒာစီပဲဆိုနေပိုင်းမှာဒီပိဋကတ်တွေကိုဟောပြောပြီးတော့နေရတာနဲ့ညီတော်အာနန္ဒာတရားထုတ်ချိန်မရချင်ဘုရားရှင်ပြိဋိဘံဇာနာလည်းမကြသေးဘူးဆိုတော့အဲ့ဒါနဲ့ညံ့ညကြမှညီတော်အာနန္ဒာတရားထုတ်တယ် အဲလိုအာထုတ်တဲ့အခါမှာလည်းပဲဈဉ္ညာဣရိယာပုဂ္ဂိုလ်အထူးပြုပြီးအာထုတ်တယ်။ပါဣရိယာပုဂ္ဂိုလ်နဲ့အေးဈဉ္ညာဣရိယာပုဂ္ဂိုလ်အထူးပြုပြီးအာထုတ်တယ်။ဒါဈဉ္ညာနဲ့ပဲရှောင်းနေတာမဟုတ်ဘူးနော်။ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပဲရှုမှတ်တယ်၊ရတဲ့ဣရိယာပုဂ္ဂိုလ်လည်းရှုမှတ်တယ်၊လျောင်းတဲ့ဣရိယာပုဂ္ဂိုလ်လည်းရှုမှတ်တယ်။သို့တော့ဈဉ္ညာဣရိယာပုဂ္ဂိုလ်ကတော့အထူးပြုပြီးအာထုတ်တယ် အဲဒီလိုအားထုတ်ပေးမယ်လို့လည်းပဲလူကျင်စောရကျင်စောလူကျင်စောရကျင်စောတွေအားကြည့်တော့ဝရိယတွေကလွန်နေတယ်။ဘာတွေလွန်နေတာလဲ။ဝရိယတွေလွန်နေတယ်။အဲလိုဝရိယတွေလွန်နေတော့လည်းပဲဉာဏ်ကမပေါ်ပြန်။အဲဒီလိုနဲ့အားထုတ်လိုက်တာသံဃာယနာတင်မှု အတွက်လည်းပဲတဖြည်းဖြည်းနိနိနိနိလာပြီ။ရက်က တန်ခါတထောင်နဲ့ဆိုတော့ဒီယဟန္တာမတိမြတ်တွေကိုလည်းပဲဒီဒီနေ့ဒီရက်ဆိုတာကျူတင်ပြီးကြောင်းကြရတာမြစ်မတိတန်မှာရှိတဲ့ယဟန်တော်တွေအကုန်လုံးဇမကတ္တဗမတိမြတ်ကြီးကကြောင်းကြပြီးတော့ပင့်ဖိတ်ထားတာဖြစ်တဲ့အတွက်အဲ့ဒီရဲ့ရောက်ရင်တန်ခါရဏတင်ကိုတင်မှာအဲ့လိုဆိုတော့တပြည့်ပြည့်နီးလာဒီကလည်းညီတော်အနန္ဒာလည်းပူပြီးစူးစားစူးစားပြီးအထုတ်ရှင်မကသဘာကြီးကလည်းပဲမထေမြတ်ကြီးကလည်းပဲဂျုံနဲ့တိုက်တွန်း အခြားအခြားယဟန္တာမထေရကြီးတွေကလည်းတိုက်တွန်းညအဲ့ဒီလိုပေါ့လေမြန်မြန်ယဟန္တာဖြစ်စီခြင်းသူအဲ့လိုတိုက်တွန်းတဲ့အတိုင်းလည်းပဲသူစူးစမ်းပြီးအားထုတ်တယ်ညပိုင်းမှာသူစူးစမ်းသူပြုပြီးအားထုတ်တယ်ဒါပေမဲ့ရကျင်ဇောတွေအာကြီးဝရိယတွေလွန်ကဲပြီးတော့မဖြစ်ဘူးနောက်ဆုံးမနေ့ဖန်ဆိုရင်တန်ခါရဏတင်ပွဲကြီးစမယ်ဒီကနေ့ဒီအောင်ညီတော်အာနန္ဒာသောတာပန်မရှိသေးတယ် အဲဒီမှာယဟန္တာမဖြစ်သေးဘူးအချို့ယဟန္တာမတင်မြတ်တွေကညီတော်အနန္ဒာကြားအောင်ဟောကိလေသာအစွန်နံတဲ့ပုဂ္ဂိုလ်တွေနဲ့အတူတကွသံဃာနာတင်ပွဲကြီးဆင်နွှဲရအောင်ပါပဲအဲဒီမှာပို့ပြီးတော့ကြိုးစားအထုတ်အောင်မို့ဘေးကနေပြီးတော့တွန်းအားပေးပြီးတော့ပြောကြဆိုကြအဲဒီမှာညီတော်အနန္ဒာနဲ့ကြိုးစားတော့ညာပိုင်းမှာတညာလူညင်300မှာဈဉ္ညာလျှောက်ပြီးတော့အထုပြုပြီးရှုမှအထုတ်နေတယ် ယောဂီများကိစ္စံတော်ဝံကိစ္စံမိတိပဇာနာတိသွားတဲ့အမူအရာကိုသေချာသတိကပ်ပြီးရှုနေတယ်။အဲလိုသတိကပ်ပြီးရှုနေတဲ့အခါမှာပထမယံကုံသွားပြီးဒုတိယယံဆက်ပြီးကြိုးစားအထုတ်တယ်ထိုင်ပြီးရှုမှဈဉာလျှောက်ပြီးရှုမှအထုတ်ပြန်တယ်။ညင်းလေယံကုံသွားပြန်ပြီ။ဒါပေမဲ့ဘာမှတရားမတွေ့သေးဘူး။အရှင်းမြင်တရားဓုတွေမရသေးဘူး။နောက်ပိုင်းမိုးတောက်ရံရောက်ပြီးအဲဒီမှာပင်လဲပင်မလှပြီ အဲ့လိုပင်ပန်းလာတဲ့အခါကလာကြတော့စိတ်ဓာတ်တွေကျငါတရားမှရနိုင်ပါတော့မလားသို့တော်လည်းပဲဘုရားရှင်ကိုရောမြတ်ကြီးကိုယ်တိုင်ကဓာရီတော်မြတ်ချမှတ်ခဲ့တယ်လေငါချင်းညီဝလေးမှာအနန္တငါဘုရားမရှိတဲ့နောက်တရားကိုကြိုးစားအထုရတင်တရားရလိမ့်မယ်လို့အားပေးတော်မူခဲ့တယ်အဲ့တော့ငါကြိုးစားလိုက်ဦးမယ်ကြိုးစားတယ်ပင်ပန်းလာပြီငါဝိရိယတွေမြန်လွန်နေလို့လားစိတ်ကဖြစ်လာ ဒီလိုဆိုရင်ခိတ္တငါခဏလေးနားလိုက်အောင်မယ်ခဏလေးနားပြီးရင်ပြန်ပြီးတော့ကြိုးစားမယ်အဲတော့ခဏနားလိုက်ဦးမယ်ဆိုတော့မိမိရဲ့ညောင်ဆောင်အင်းပြင်ပေါ်ကတင်ရှိအောင်အမှတ်တရနဲ့ကြွားတယ်ယောဂီတို့ရှုမှတ်မှုလေးနဲ့ကြွားတယ်လို့ကြွားတဲ့ခိုင်လန်းတဲ့ခိုင်ချတဲ့ခိုင်ရှုမှတ်မှုလေးနဲ့ကြွားတယ်လို့ဒီကလည်းပဲတတိကပ်ပြီးကြွားအဲ့ဒီကရင်ညောင်ဆောင်တော့ရတ်တော့ချက်ချင်းကရင်ပေါ်ထိုင်ချလိုက်တာမဟုတ် ရက်တယ်ရက်တယ်ရှုတယ်ရက်နေတဲ့အမူအရာလေးကိုရှုနေတာနောက်မှ ထိုင်ခြင်းစိတ်လေးပေါ်လာတယ်အဲ့ဒီစိတ်လေးကိုပြန်ရှုတယ်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ခန္ဓာကိုယ်ထိုင်ချလိုက်တဲ့အခါကျတော့မှ ထိုင်နေထိုင်နေထိုင်နေထိုင်နေကျမ်းပေါ်ရောက်သည့်တရားရှုမှတ်မှုတတိမလွတ်ဘူးအမှတ်ချင်းဆက်နေတယ်အဲ့ဒီကနေထိုင်ပြီးပြန်တော့လည်းပဲတညာလုံး ရှုမှတ်နေတာဆိုတော့ခါးရီတောင့်တင်းနေပြီလဲကျင်တဲ့စိတ်မပေါ်ဘူးလားအဲ့ဒီလဲကျင်စိတ်လေးကိုတခါရှုမှတ်တယ်လဲကျင်တယ်လဲကျင်တယ်လဲချလိုက်တဲ့အခါကျတော့လဲကျင်တယ်လို့ရှုနေတဲ့အခါမှာဘုန်းကြီးတို့ပြောတရားလေးကြည့်စိတ်ကိုတင်းထားတာလားလျှော့ချနေတာလားစိတ်ကိုလျှော့ချနေတာလေအေးရပေါ်လဲမယ်ဆိုတော့လျှော့ချနေ အဲ့ဒီမှာစိတ်ကလေးကိုလျှော့ချပြီးတော့လဲခြင်းနဲ့လဲခြင်းနဲ့လဲခြင်းနဲ့လဲချလိုက်တော့မှလဲတယ်လဲတယ်လဲတယ်အစဉ်စဉ်အဲ့ဒီမှာဝရိယကညော့သွားတဲ့အချိန်မှာရှိနေတဲ့တမာရီနဲ့အညီမျှဖြစ်သွားတာအဲ့ဒီလိုညီမျှသွားတဲ့အချိန်လေးမှာတခါလဲရှုမှတ်ချက်တိုင်းဟာညံပေါ်သွားတာလဲတယ်လဲတယ်လို့ရှုလိုက်တဲ့အခါတဆင်ပြီးလိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်အဲ့ဒီမှာဖြစ်ပြညာနေတခါလဲပေါ်လာ အဲ့ဒီကနေအစဉ်စဉ်ဝိပဿနာဉာဏ်ကြီးတက်သွားလိုက်တာမင်းအစဉ်စဉ်ပူအစဉ်စဉ်ဆက်ရောက်ပြီးတော့နောက်ဆုံးကိလေသာအာသောကုန်ခန်းပြီးယဟန္တာဖြစ်တော်မူလေလဲလျောင်းစဉ်ဘယ်ချိန်လဲအိတ်နေစဉ်မဟုတ်ဘူးနော်လဲလျောင်းစဉ်အောက်ကခြေထောက်ကလည်းကျန်းကလွတ်သွားပြီခေါင်းကလည်းခေါင်းအုံးနဲ့မထိသေးဘူးထိသွားပြီဆိုရင်လည်းအိတ်စဉ် အခုကမထီသေးခင်မှာခြေတော့ကလည်းလွတ်သွားပြီခေါင်းကလည်းကျန်းနဲ့မထီသေးခင်ဆိုတော့လဲလျောင်းနေစဉ်မှာပဲယန္နာဖြစ်သွားတယ်ယန္နာဖြစ်တာလည်းပဲမဆန်းကျယ်ဘူးလားဆန်းကျယ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကအိယာဘောရောက်ပြီးစောင်းကြီးခြုံပြီးမှအိတ်တယ်အိတ်တယ်ရှုလို့မရဘူးကဲရှုမှတ်မယ်ဆိုရင်ဒီတိုင်းပဲ တတိချင်းဆက်မယ်တမာတိချင်းဆက်သွားမယ်တမာတိချင်းဆက်သွားတဲ့အခါကျတော့မှအားကောင်းတဲ့ဉာဏ်ဤဖြစ်မယ်အဲ့ဒီဉာဏ်ဤအစဉ်စဉ်တက်ပြီဆိုမှအခုပြောတဲ့တရားအသိဉာဏ်တူကြီးကိုရရှိမှာဒါကြောင့်မို့လျောင်းစဉ်မှာလဲလျောင်းနေစဉ်ရှုမှတ်ရင်လည်းပဲတရားရနိုင်သလားမရနိုင်ဘူးလားရနိုင်ပါတယ်ခင်ဗျာကဲတရားရနိုင်တယ်ဒါကြောင့်အကုန်လုံးဟာဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုတရားရနိုင်တာကြီးတယ်ပဲနော် ထိုင်ရှုမှတရားရနိုင်တာမဟုတ်ဘူးဈဉ္ညာလျှောက်ရှုရင်လည်းတရားမရဘူးလားရပ်ပြီးရှုရင်ရောမရဘူးလားအခုလို့လဲလျောင်းပြီးရှုရင်ရောမရဘူးလားကဲဒီတော့တရားအထုတ်မှလေးကိုနေရာမြန်ရွေးเสียလိုသေးလားမလီတရားအထုတ်တော့မယ်ဆိုဘုရားကရောက်မှာပဲအထုတ်ကောင်းတယ်လို့စိတ်ကထင်ကြတယ်ဘုရားရှိမှသွားထိုင်မှတရားအထုတ်တယ်လို့ထင်ကြတယ် ဘယ်နေရာလေးမှာပဲကိုအာထုတ်မယ်အာထုတ်ခြင်းနဲ့စိတ်ဆန္ဒပေါ်ရင်ရှုမှတ်ဘုရားရှိမှဆိုရင်တော့ဘုရားကိုအာယုပြုဂုဏ်တော်များကိုအာယုပြုပြီးတော့ယူသေးစွာရှိခိုးပြီးမိမိခန္ဓာကို အနှင်းပြီးတော့လှူပြီးတော့မှရှုမှတ်ရင်တော့အကောင်းဆုံးပေါ့ဒီလိုမဟုတ်ဘဲနဲ့တခါတချို့ကဘုရားရှိတော်ရောက်တယ်ဥချတယ်ဥချတာလည်းသေချာဘုရားကုံအာယုပြုပြီးဥချတာမဟုတ်ဘူးတခါလေဖြစ်တယ်လို့လေးဥချလိုက်တယ် ဥချပြီးတော့မျက်စိလေးမိတ်ပြီးရတာထိုင်လိုက်တာရသော်ဘုရားကိုမိမိခန္ဓာကိုယ်ကြီးအနည်းအမှလှူအမှမသိဘူးဘုရားကုံကိုအာယုံပြုပြီးတော့ယောဂီပုဂ္ဂိုလ်တရားရှုမှတ်မယ်ဆိုရင်ဂုံတော်များကိုအာယုံပြုပြီးဥချတယ်ထီချင်း၅ပါးနဲ့ပြီးရင်မေတ္တာပွားပြီးရင်မိမိရဲ့မတင့်တယ်တဲ့သဘောတွေအတုပဆင်ញင်ရပြီးလို့ရှိရင်မရဏနုတ္တိသေခြင်းတရားကိုဆင်ញင်ရတယ်ပြီးလို့ရှိရင် မိမိအပြစ်တွေရှိခဲ့ရင်ပေါ့အပြစ်တွေရှိခဲ့ရင်ဆိုတာမိမိတို့ဒီမှာအနန္တနန္ဒ၅ပါးခြေဆုရှိတဲ့ပုဂ္ဂိုလ်များဒီပုဂ္ဂိုလ်တွေပေါ်မှာသို့မဟုတ်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေပေါ်မှာပြင်းမှန်းမိတာများရှိခဲ့ရင်ယနေ့ချိန်ထိအောင်ပြင်းမှန်းမိတာရှိခဲ့ရင်ဒီပြစ်မှ ခွင့်လွတ်ဖို့ဆိုတာတောင်းပန်ရတယ်အဲ့လိုတောင်းပန်ပြီးမှမိမိထိုင်မယ်ဆိုရင် ထိုင်ရှုမှတ်ပါ တေချာထိုင်ပုံလေးကိုကိုယ့်အကိုစိတ်တိုင်းကြပြုပြင်ပြီးထိုင်မှာကိုယ်လေးကိုဖြောင်းမောက်ထားပြီးထိုင်မှာအဲ့ဒီလိုရှုမှတ်ရတာအဲ့တော့ထိုင်ပြီးတော့ရှုမှတ်ရင်တရားရတယ်လို့ရပ်ပြီးရှုမှတ်ရင်လည်းတရားရတယ်ဈဉ္ညာလျှောက်ရှုမှတ်ရင်လည်းတရားရတယ်နောက်ဆုံးအိယာဘောလျောင်းဆက်တဲ့အချိန်မှလည်းပဲရှုမှတ်ရင်တရားရတာပဲဒါကြောင့်နေရလည်းမရွေးနဲ့ဣရိယာပုတ်လည်းမရွေးနဲ့ဟုတ်တယ်မို့လားဣရိယာပုတ်လည်းရွေးစရာမလိုအခုကျင်တော့အနန္ဒာအိယာပုတ်မှာသွားတရားရတာနော် တေချာကြည့်တချို့ပုဂ္ဂိုလ်တွေဆိုရင်ဆွန်ဖုံပေးရင်တရားရသွားတယ်နေရာရွေးစရာကိုမလိုဘူးအဲတချို့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဟိုဘိက္ခုနီမတရားဆိုရင်ဟင်းရွက်ကလေးကြော်လွန်နေတဲ့အချိန်တရားရသွားတာအဲ့ဒီလိုပေါ့တရားကကိုမြင်မပြတ်ရှုမှတ်နေရင်ကိုပါရမီပြည့်စုံတဲ့နေရာရောက်ရင်ဘာဖြစ်သွားလဲတရားရသွားတာဒီလိုမဟုတ်ဘူးကိုကထိုင်တဲ့နေရာတခုတည်းဆိုရင်ကိုကဒီနေရာမှာပါရမီပြည့်စုံသေးတော့မရနိုင်ဘူး ဘယ်နေရာမှာမှကိုဖြစ်ဖြစ်ရှုမှတ်နေရင်တရားကတွေ့နိုင်တာကြီးတယ်ပဲတရားရနိုင်တာကြီးတယ်ပဲဒါကြောင့်မို့ဣရိယာပုလည်းမရွေးပါနဲ့ရှုမှတ်တဲ့အခါမှာနေရာလည်းမရွေးပါနဲ့ရှုမှတ်ပါရသော်ဘုရားကဥဇာရပတ္တဝကံမီကျင်ကြီးကျင်ငယ်စုမှုပြုရင်လည်းပဲတမ္ပဇာနာကာရီတိပြီးပြုရမယ်ဆိုတော့သတ်စဉ်ကဝင်တဲ့ချိန်တောင်မှရှုမှတ်ရမယ်ဆိုရင်ဘယ်နေရာမှရွေးစရာမလိုတော့ဘူးအချိန် မနေ့ကျမှအထုမယ်နေ့လေကျမှအထုမယ်မလုပ်ပါနဲ့ညာအိယာဘောတတိယရင်အိယာဘောအထုပါအဲ့တော့အချိန်နဲ့မရွေးပါနဲ့တော့အဲ့ဒီလိုဣရိယာပုမရွေးနေရမရွေးအချိန်မရွေးတာကြိုးစားပြီးတော့အာထုတ်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဘုန်းကြီးမနေ့ကပြောခဲ့တဲ့တတိပဌာန်ရဲ့ဂုံကြီးပြအတိုင်းတထိုင်နဲ့နဲ့လေဒီပုဂ္ဂိုလ်တရားရသွားနိုင်တာ မရလို့ရှိရင်ပါရမီမပြည့်စုံသေးလို့မရရင်လေတိုင်းဆက်ပြီးတော့ရှုမှတ်သွားရင်တေကံနီးမှဘာဖြစ်နိုင်လဲတရားရနိုင်တယ်အဲ့ဒီမှာပါရမီမပြည့်စုံသေးလို့တရားမရသေးရင်နတ်ပြည်ရောက်တဲ့အခါမှာဓမ္မဂတိကနတ်သားရဲ့တရားနာ၍ဖြစ်စေဘုရားပွင့်တဲ့အချိန်ဖြစ်လို့ဘုရားရှင်ရဲ့တရားနာ၍ဖြစ်စေတရားရနိုင်တယ်တကယ်လို့ပါရမီမပြည့်စုံသေးလို့နတ်ပြည်မှာဖြစ်ပြီးတော့တရားမရသေးဘူးဆိုရင်လည်း ပစ္စေကဘောရိဉာဏ်ကြီးရနိုင်တယ်ပစ္စေကဗုဒ္ဓဖြစ်နိုင်တယ်သာသနာတွင်မှာလူပြည်ကိုဖြစ်လာမယ်ဆိုရင်လည်းပဲဘာဟိယဓာရုစိရိယကဲ့သို့တရားလေးတခဏလေးတူတူလေးနာကြားကျင့်ပွားယုံလေးနဲ့တရားနှိမ့်နှိမ့်ရမှလားမြန်မြန်ရမှလားဒီတရားကိုအမြန်ကြီးမြန်မြန်ဆုံးရနိုင်တယ်ဒါကြောင့်မို့ယောဂီသူတော်စင်များဒီတတိပဋ္ဌာန်ကျင့်စဉ်ဤအတိုင်းတည်တည်ချာချာရိုးရိုးသေးသေးပေါ့ ဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်ကြဖို့ပဲအားထုတ်သွားရင်မိမိတို့ဟာပါရမီပြည့်စုံတဲ့တနေ့တရားရမယ်ဒီနေ့ရှင်မြတ်ဝန်ဆရာတော်ရဲ့တရားစကားမှာမရသေးရင်နောက်ဒီလိုကြင်ကြံအားထုတ်ရင်းနဲ့အစိမ့်ကံပြုပြီးတော့အားထုတ်ရင်းနဲ့ပဲပါရမီပြည့်စုံတဲ့တနေ့ကျရင်ဘယ်နေရာမှာမဆိုတရားရသွားနိုင်သည်ဒါကြောင့်မြတ်စွာဘုရားကဘုနာစပရံဘိခဝေဘိက္ခုကိစ္ဆံတော်ဝကိစ္ဆမိတိပသနာတိ ထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိပေယနောဝါတေယနောမိတိပဇာနာတိဘေကဝေယံတော်များဥจิตသားတို့ပုဏ္ဏဇာပရံရှုမပွားများအထုပ်ပုံ နောက်တစ်မျိုးကဘိက္ခုယဟန်သည်ဝါတရားအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံးသွားစေသွားကြိုက်သွားစဉ်မူလီ ကိစ္ဆာမိတိသွားတိဟု၍ပဇာနာတိတိဝါတိအောင်ရှုပါတိတောဝါယတ်တော်လီဝါယလင်းလီဝါယတုံယဆေယကယစင်မူလီတိတောမိတိယတိဟု၏ပဇာနာတိတိဝါတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ကြိုက်ထိုင်စင်မူလီနိသိဏောမိတိထိုင်သည်ဟု၏ပဇာနာတိတိဝါတိအောင်ရှုပါတရားနောဝါလျောင်းတော်လီဝါလျောင်းလျင်လီ ဝါလျောင်းတုံလျောင်းစေလျောင်းကိုင်လျောင်းစဉ်မူလီတယံတော်မိတိလျောင်းသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်အဝေါ်စာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း